ဗျာဒိကျမ်းအခန်းကြီး7အငယ်1မှ6ကောင်းကင်၌ကြီးစွာသော နမိတ်လက္ခဏာဟုမူကားမိမတူသည် နေကိုဝတ်လျက်လက်ကိုခြေဖြင့်နင်းလျက်မိမိခေါင်းပေါ်၌ကျဲဆက်နှလုံးဖြင့်ပြီးသောတရဖူကိုဆောင်းလျက်ပေါ်လာ၏ထိုမိမသည်ကိုဝန်ဆောင်၍ဖွာအံ့သောဝေဒနာပြင်းသောကြောင့်အော်ဟစ်လေ၏ကောင်းကင်၌အခြားသော နမိတ်လက္ခဏာ ပေါ်လာသည်ကားအဆင်းနေသောနဂါးကြီးသည်ခေါင်းခုနှလုံးဂျိုးဆယ်ချောင်းနှင့်တကွခေါင်းပေါ်၌တရဖူခုနှစုကိုဆောင်းလျက်ရှိ၏သူ၏အမိသည်ကောင်းကင်ကျယ်သုံးစုတစုကိုဆွဲငင်၍မြေကြီးသို့ချလိုက်လေ၏တားကိုဖွာလူသောမိမသည်ဖွာသောအခါနဂါးသည်ထိုတားကိုကိုက်ဆမ်းမိအကြံနှင့်မိမရှေ့၌ရပ်နေ၏ထိုမိမသည် လူမျိုးတကာတို့ကို တန်လန္တန်နှင့်အုပ်ဆိုးလက်တန့်သောသားယောက်ျားကိုဘွားမြင်၏။ထိုသားကိုဘုရားသခင့်ထံသို့၎င်း၊ပလ္လင်တော်သို့၎င်းချီယူတော်မူ၏။မိန်းမသည်အရက်တထောင်နှစ်ရာခြောက်ဆယ်ပတ်လုံးတော၌ကျွေးမွေးခြင်းကို ခံရမည်အကြောင်း၊ဘုရားသခင်ပြင်ဆင်တော်မူသောအရပ်သို့ပြေးလေ၏။ကောင်းကင်၌စစ်ဖြစ်၏။မိက္ခေလနှင့် သူ၏ကောင်းကင်တမန်တို့သည်နဂါးကိုစစ်တိုက်ကြ၏။နဂါးနှင့်သူ၏တမန်တို့သည်စစ်တိုက်၍မနိုင်ကြ။ကောင်းကင်၌လည်းသူတို့နေစရာမရှိ။ထိုအခါဤလောကတနိုင်ငံလုံးကိုလှည့်ဖြား၍မာရ်နတ်စာတန်အမည်ရှိသော ရှေးမြွေဟောင်းတည်းဟူသောနဂါးကြီးကို၎င်း၊သူနှင့်အတူသူ၏တမန်တို့ကို၎င်းမြေကြီးသို့ချလိုက်ကြ၏။ကောင်းကင်ဘုံ၌ကြီးသောအသံကား၊ယခုမှာကယ်တင်ခြင်းဖြစ်၏ တကိုးတော်လည်းဖြစ်၏ငါတို့ဘုရားသခင်၏နိုင်ငံတော်နှင့် သူ၏ခရစ်တော်၏အာဏာတော်ဆက်လည်းဖြစ်၏အကြောင်းမူကားငါတို့ညီကိုများကိုငါတို့ဘုရားသခင်ရှေ့တော်၌နိညာမပြတ်အပြစ်တင်သောရန်သူကိုအောက်သို့ချလေပြီသူတို့သည်တိုးတငယ်၏အသွေးအားဖြင့်၎င်းမိမိတို့တက်သေးခံချက်နှုတ်ကပတ်တရားအားဖြင့်၎င်းအောင်မြင်၍အသေးခံသည့်တိုင်အောင် ကိုအသက်ကိုမနှမျောကြ ထိုကြောင့်ကောင်းကင်နှင့်ကောင်းကင်သားတို့ရွှင်လန်းကြလော့မြေကြီးနှင့် ပင်လယ်သည်အမင်္ဂလာရှိ၏အကြောင်းမူကားမာနသည်မိမိကာလတခဏသာရှိသည်ကိုသိ၍ပြင်းစွာသောဒေါသအမျက်နှင့်တကွတင်တို့ရှိရာသို့ဆင်းလေပြီဟု ဆိုကြသည်ကိုငါကြား၏အငယ်73မှ79ထိုနဂါးသည်မြေကြီးသို့ကိုကြသည်ကိုသိမြင်လေသော သားယောက်ျားကိုဘွားမြင်သောမိန်းမကိုညှဉ်းဆဲ၏။မိန်းမသည်ထိုမြွေနှင့်လွတ်၍တကာလ၊နှစ်ကာလ၊ကာလတဝက်ပတ်လုံးကျွေးမွေးခြင်းကိုခံရာအရပ်တည်းဟူသောတောအရပ်သို့ပြန်နိုင်မည်အကြောင်း၊ရွှေလင်းတကြီး၏အတောင်နှစ်ဘက်ကိုရလေ၏။ထိုအခါမိန်းမကို ရေအဟုန်ဖြင့် မျောသွားစေခြင်းငှါနဂါးသည်မိမိခံတွင်းထဲက မြည်ရည်စီးတကဲ့သို့ရေကို မိမနောက်၌ထုတ်ပစ်လေ၏။မြေကြီးသည်မိန်းမကိုမစ၍မိမိခံတွင်းကိုဖွင့်ပြီးလျှင်၊နဂါး၏ခံတွင်းထဲကထုတ်ပစ်သော မြစ်ရေကိုမျိုလေ၏။နဂါးသည်မိန်းမကိုအငြိုးထား၏။ဘုရားသခင်၏ပညတ်တော်တို့ကိုကျင့်၍ယေရှု၏သက်သေခံတော်မူချက်ကိုစွဲလမ်းသောသူတည်းဟူသော ထိုမိန်းမ၌ ကြွင်းသောအမျိုးအနွယ်ကိုစစ်တိုက်ခြင်းငှါသွား၏။